ခန်းကြီးနှင့်အငယ်1မှ5စီယုံတောင်ပေါ်မှာတဘိုးကိုမှုတ်ကြလော့တန်ရှင်းသောငါတောင်ပေါ်မှာတတိပေးသောအတန်ကိုပြုကြလော့ပြည်သူပြည်သားအပေါင်းတို့သည်တုန်လှုပ်ကြစေအကြောင်းမူကားသာဝရဖျား၏နေ့ရက်သည်လာ၍နီးပြီ မိုက်မဲသောနေ့မိုးအုံ၍မှောင်မိုက်ထူတတ်သောနေ့ဖြစ်၏နေအာယုန်သည် တောင်ထိပ်တို့ကိုနှံပြားတကဲ့သို့ အများဖြစ်၍အားကြီးသောအမျိုးသည်လာ၏။ရှေးကာလ၌ထိုသို့မဖြစ်စဖူး။နောင်ကာလအစဉ်အဆက်၌လည်းမဖြစ်ရလတံ့။သူတို့ရှေ့မှာမီးလောင်၏။နောက်၌လည်းမီးလျှံတောက်၏။ရှေ့တွင်ရှိသောပြည်သည်ဧဒင်ဥယျာဉ်ကဲ့သို့ဖြစ်၏။နောက်၌ကား၊သုတ်သင်ပယ်ရှင်းသော လွင်ပြင်ဖြစ်၏။အကယ်စင်စစ်သူတို့လက်မှအဘယ်အရာမျှမလွတ်ရ။သူတို့သည်အဆင်းအားဖြင့်မြင်းနှင့်တူ၍ မြင်းစည်းသူရဲကဲ့သို့ ပြေးကြလိမ့်မည်ယထာမြည်တံကဲ့သို့၎င်း အမိုက်ကိုလောင်သောမိမြည်တံကဲ့သို့၎င်းအတန်မြည်၍တောင်ထိပ်တို့အပေါ်မှာ ခုန်ကြလိမ့်မည်စစ်တိုက်ခြင်းကခင်းကျင်း၍အာကြီးသောလူအလုံးချင်းကဲ့သို့ ဖြစ်ကြလိမ့်မည်အငယ်6မှ7သူတို့ရှေ့မှလူတို့သည်အလွန်ပင်ပန်းသောစိတ်ရှိ၍ ခတ်သိမ်းသောသူတို့သည်မျက်နှာမဲကြလိမ့်မည်။သူတို့သည်သူရဲကဲ့သို့ပြေး၍စစ်သူရဲကဲ့သို့မြို့ရိုးကိုတက်ကြလိမ့်မည်။လမ်းမလွဲဘဲအသီးအသီးမိမိတို့လမ်းသို့တည့်တည့်လိုက်ကြလိမ့်မည်။တဦးကိုတဦးမတိုက်ဘဲမိမိလမ်းသို့မိမိလိုက်ကြလိမ့်မည်။ထားသွားကိုထိသော်လည်းရှနခြင်း မခံရကြ။မြို့ထဲမှာတလည်လည်ပြေးလျက်၊မြို့ရိုးကိုကျော်လျက် အိမ်ပေါ်သို့တက်လျက်တခိုးကဲ့သို့ပြတင်းပေါက်ထဲသို့ဝင်လျက်ရှိကြလိမ့်မည်သူတို့ရှေ့မှမြေကြီးလှုပ်လိမ့်မည် မိုးကောင်းကင်လည်းတုန်ခိုက်လိမ့်မည်နေနှင့်လသည်မိုက်၍ကျယ်တို့သည် မထွန်းလင်းပဲနေကြလိမ့်မည်ထာဝရဘုရားသည်လည်းမိမိတတ်တော်ရှေ့မှအတန်ကို လွှင့်တော်မူမည်တတ်တော်သည်အလွန်ကြီးမား၏စကားတော်အတိုင်းစီရင်တော်သူသည်တကိုးကြီးတော်မူ၏ထာဝရဘုရား၏နေ့ရက်သည်ကြီး၍ အလွန်ကြောက်မက်ဖွယ်သောနေ့ရက်ဖြစ်၏။အဘယ်သူခံနိုင်သနည်း။12သို့ဖြစ်၍ထာဝရဘုရားမိန့်တော်မူသည်ကား၊ယခုတွင်အစာရှောင်ခြင်း၊ငိုကြွေးမြည်တမ်းခြင်းနှင့်တကွစိတ်နှလုံးအကြွင်းမဲ့ငါ့ထံသို့ပြန်လာကြလော့။အဝတ်ကိုမဆုတ်ဘဲနှလုံးကိုဆုတ်လျက်၊သင်တို့၏ဘုရားသခင်ထာဝရဘုရားထံတော်သို့ပြန်လာကြလော့။13ချစ်သနားခြင်းမေတ္တာကရုဏာနှင့်ပြည့်စုံ၍ စိတ်ရှိသောသဘောအလွန်ကျေးဇူးပြုကျင်သောသဘောအပြစ်ပေးခြင်းကို နောင်တရတတ်သောသဘောရှိတော်မူ၏တင်တို့သည်တင်တို့၏ဘုရားသခင်သာဝရဘုရားအားဘောဇင်ပူဇော်တကာနှင့်တွန်းလောင်းရာ ပူဇော်တကာကိုဆက်ကပ်ရန်ဖြစ်စေခြင်းဟာဘုရားသခင်သည်တပံပြန်လာ၍နောင်တရပြီးလျှင် ကောင်းကြီးမင်္ဂလာကို ထားရစေတော်မူမည်မမူမည်ကိုအဘယ်သူသိနိုင်သနည်း အငယ်15မှ20ဇီးုံတောင်ပေါ်မှတဘိုးကိုမှုတ်ကြလော့အစာရှောင်ရသော အချိန်ကိုခံထား၍ချိုးချံစွာကျင့်ရသော အချိန်ကိုကြော်ညာကြလော့လူများတို့ကိုခေါ်၍စုဝေးသောပရိသတ်တို့ကိုတန့်ရှင်းစေကြလော့အသက်ကြီးသော သူတို့ကို၎င်းငယ်သောသူနှင့်နှုတ်ဆိုသော သူတို့ကို၎င်း စုဝေးစေကြလော့မင်္ဂလာဆောင်လူလင်သည်မိမိအခန်းထဲက၎င်း မင်္ဂလာဆောင်သတို့သမီးသည်မိမိကွယ်၍နေသောကုလားကာတွင်းက၎င်းထွက်စေ။ထာဝရဘုရား၏အမှုတော်စောင့်ယဇ်ပုရောဟိတ်တို့သည်အိမ်တော်ဦးနှင့်ယဇ်ပလ္လင်စပ်ကြားမှာငိုကြွေးလျက်၊အိုထာဝရဘုရား၊ကိုယ်တော်၏လူများကိုသနားတော်မူပါ။တပါးအမျိုးသားတို့သည်အစိုးရ၍အမွေတော်လူတို့ကိုကဲ့ရဲ့စေခြင်းငှါအပ်နှံတော်မမူပါနှင့်။သူတို့ဘုရားသခင်ကားအဘယ်မှာရှိသနည်းဟုတပါးအမျိုးသားတို့သည်အဘယ်ကြောင့် ဆိုရကြပါသနည်းဟုလျှောက်ကြစေ။တို့ပြုလင်သာရဖျားသည် ပြည်တော်ကိုမဆခြင်းသောစိတ်အားကြီး၍မိမိလူတို့ကိုကယ်မတနာတော်မူလိမ့်မည်။အကယ်စင်စစ်သာရဖျားသည် ထူးတော်မူလျက်ငါသည်ဆန်စပါစပြည့်စီကိုပေးလိုက်၍တင်တို့သည်ဝါချလိမ့်မည်။နောက်တဖန်တပားမျိုးသားကဲ့ရဲ့ရာဖြစ်စေခြင်းငှာငါမပြုမြောက်မျက်နှာတတ်သားတို့ကိုတင်တို့နေရာမှ ငါပယ်ရှားမည်အဘယ်သူမျှမရှိ တွေးချောက်သော အရက်သို့နှင်ထုတ်မည်အရှိပင်လေကို မျက်နှာပြုလျက်အနောက်ပင်လေကိုကြောခိုင်းလျက်ခြီသွားလိမ့်မည်ပု္ပ္ပနံစောသော အနံ့ထွက်လိမ့်မည်ဒါရုဘုရားသည်ကြီးသော အမှုတို့ကို ပြုတော်မူမည်ဟု မိန်တော်မူလိမ့်မည်အငယ်27မှ29အိုပြည်တော်မစိုးရိမ်နှင့်ဝမ်းမြောက်ရွှင်လန်းခြင်းရှိလော့ ထာဝရဘုရားသည်ကြီးသောအမှုတို့ကို ပြုတော်မူမည်။အိုတောသားရဲတို့မစိုးရိမ်ကြနှင့်။တောမြက်ပင်ပေါက်လျက်၊သစ်ပင်တို့သည်အသီးကိုသီးလျက်၊သင်္ဘောသဖန်းပင်နှင့်စပျစ်နွယ်ပင်တို့လည်းအားထုတ်လျက်ရှိကြ၏။အိုဇိအုန်မြို့သားတို့၊ဝမ်းမြောက်၍သင်တို့၏ဘုရားသခင်ထာဝရဘုရားကိုအမှီပြုလျက်ရွှင်လန်းကြလော့။အကြောင်းမူကား၊ဓမ္မဆရာကိုပေးတော်မူ၍၊အစအဦး၌လည်းအရင်မိုဃ်းနှင့် နောက်မိုးကိုတင်တို့အပေါ်မှာရွာစေတော်မူမည်ကောက်နယ်တလင်းတို့သည်စပားနှင့်ပြည့်၍အတီးနေရာကျင်းတို့၌လည်းစပြည့်နှင့်စီရှံကြလိမ့်မည်အယပါချိုင်းရလက်ချိုင်းခာတိလချိုင်းဂါဇန်ချိုင်းဒီဟုသောငါစေလွတ်သောငါဤမဟာဘူဂျီတို့ကြိုက်စားသောနှစ်ပေါင်းကာလကိုငါပြန်ပေးမည်တင်တို့သည်ဝါစွာစားရကြလိမ့်မည် အံ့ဩဘွယ်သောအမှုတို့ကိုသင်တို့၌ပြုသောသင်တို့၏ဘုရားသခင်ထာဝရဘုရား၏နာမတော်ကိုချီးမွမ်းကြလိမ့်မည်။နောက်တဖန်ငါ၏လူတို့သည်လည်းရှက်ကြောက်ခြင်းမရှိရကြ။ငါသည်ဣသရေလအမျိုး၏အလယ်၌ရှိကြောင်းကို၎င်း၊အခြားသောဘုရားမရှိ။ငါထာဝရဘုရားသည်သင်တို့၏ဘုရားသခင်ဖြစ်ကြောင်းကို၎င်း၊သင်တို့သိရကြလိမ့်မည်။နောက်တဖန်ငါ၏လူတို့သည် ရှက်ကြောက်ခြင်းမရှိရကြ အငယ်28မှ32ထိုနောက်မှ လူမျိုးတကာတို့အပေါ်သို့ငါ၏ဝိညာဉ်တော်ကိုငါသွန်းလောင်းမည်။တင်တို့၏သားသမီးတို့သည်ပရောဖက်ညံနှင့်ဟောပြောရကြလိမ့်မည်။အသက်ကြီးသောသူတို့သည်နမိတ်အိမ်မက်တို့ကိုမြင်မဲ့ရကြလိမ့်မည်။အသက်ငယ်သောသူတို့သည်လည်းဗျာဒိတ်ယူပါယုံတို့ကိုမြင်ရကြလိမ့်မည်။ငါ၏အမှုကိုဆောင်ရွက်သောယောက်ျားမိန်းမတို့အပေါ်သို့ငါ၏ဝိညာဉ်တော်ကိုငါသွန်းလောင်း၍ သူတို့သည်ပရောဖက်ဥာဏ်နှင့်ဟောပြောရကြလိမ့်မည်။မိုဃ်းကောင်းကင်၌၎င်း၊မြေကြီးပေါ်၌၎င်း၊အံ့ဘွယ်သောအရာတည်းဟူသောသွေး၊မီးလျှံ၊မီးခိုးတိုင်တို့ကိုငါပြမည်။ထာဝရဘုရား၏ကြောက်မက်ဘွယ်သောနေ့ကြီးမတိုင်မှီနေသည်မှောင်မိုက်အတိဖြစ်လိမ့်မည်။လသည်လည်းသွေးဖြစ်လိမ့်မည်။ထိုအခါထာဝရဘုရားကိုပဌနာပြုသောသူရှိသမျှတို့သည်ကယ်တင်တော်မူခြင်းသို့ ရောက်ရကြလတံ့ အကြောင်းမူကား၊ထာဝရဘုရားမိန့်တော်မူသည်အတိုင်း၊ဇိအုန်တောင်၊ယေရုရှလင်မြို့၌ထာဝရဘုရားခေါ်တော်မူသောသူအကျန်အကြွင်းတို့အဘို့ကယ်တင်ခြင်းအခွင့်ရှိရလတံ့